ဟုတ်ကလားနားမလဲရင်ပြောရင်ပြောမှာပေါ့မဟုတ်လားမထင်ဘူးမထင်မေဘူးလားထင်တယ်အဲ့ဒီဘုန်းကြီးအဲ့ဒီကိုရင်ကတော့ဝီနီးကို လေးစားသောအဖြစ်ညီအောင်ဝတ်တာမဟုတ်လားညီအောင်ဝတ်ပါတဲ့ကြည်သာမသင်မိုင်ညီညီဧကတိညီညီဝတ်ထားတဲ့ရှင်သာမဏေယဟန်နဲ့သင်မိုင်ဇောတိဇောထုဧကတိဇောတိဇောထုဝတ်ထားတဲ့ရှင်သာမဏေတို့ယဟန်တို့ရှင်ကြည့်လိုက်ရင်ဘယ်နဲ့လဲ ဘသူကပါတာရိကဂုံကြီးညိုွယ်ရှိလို့ဘသူကပါတာရိကဂုံကြီးညိုွယ်မဲ့တယ်အဲ့ဒါဝေရေးမှာဝိနယောသသူသိခိတော့ဝဏီဆိုကြာကြာနာနာမြတ်စွာဘုရားသင်ထားတာသားနည်းလည်းသင်တာပဲအများကြီးပဲမြတ်စွာဘုရားသင်ကြားထားတာတွေယဟန်တော်လည်းတတ်ရမယ်ရှင်သာမဏေလည်းတတ်ရမယ်အမျိုးသားအမျိုးသမီးယောဂီတွေလည်းတတ်ရမယ် ဒါကြောင့်ဂုံတော်ဘုရားရှိခိုးထဲမှာအဲ့ဒီသေခိယတချို့ထည့်ထားတယ်မတွေ့ကြဘူးမဟုတ်လားဟမ်တွေ့ရလားတမျက်နှာဘလောက်မှာနောက်ဆုံးမှာဟမ်ပြေးသလားအင်မတန်ကောင်းတဲ့ဝီနီးကျင့်ဝတ်နေနီးထိုင်နီးစာနီးတောင်နီးတွေတမျက်နှာ86မှာ သေခိယကျင့်ဝတ်အချိုးတဲ့ယဟန်တာမဏေများသည့်သင်္ကန်းကိုညီညီဝတ်ယုံရမည်မျိုးရွာတွင်၌မျက်လွှာချ၍သွာလာနေထိုင်ရမည်ဒါကသာမန်ယဟန်တာမဏေပြောတာတရားရှိမှတ်တဲ့ယဟန်တာမဏေကြတော့ကြောင်းတွင်းမှာလည်းမျက်လွှာချပြီးရှုမှတ်သွားလာနေထိုင်ရမယ်နော်သင်္ကန်းကိုပင့်မြောက်၍မသွားလာရ ဧကတိလဲစွန်အောင်ဆွဲသင်္မိုင်လဲစွန်အောင်ဆွဲမသွားမလာရမနေမထိုင်ရကိုယ်ကိုလှုပ်၍လှုပ်၍လည်းမသွားရလက်မောင်းလှုပ်၍လှုပ်၍လည်းမသွားရဥကောင်းလှုပ်၍လှုပ်၍လည်းမသွားရတချို့သွားတာခန္ဓာကိုယ်လှုပ်လှုပ်လှုပ်လှုပ်ပြီးသွားတယ်မဟုတ်လားဘာနဲ့သွားတာလဲဟန်နဲ့သွားတာကြည့်ကောင်းမလားလို့မဟုတ်လားလူဆိုရင်တော့ကြည့်ကောင်းမလားတော့မသိပါဘူးဘုန်းကြီးကတော့ကြည့်ကောင်းရဲ့လားမကောင်းဘူးကာယိန္ဒြေပြက်သည်တမနာတာရုပမဖြစ်ဘူးခေါ်တယ် နော်သမဏဆိုတာယဟန်သာရုပ္ပကတင့်တယ်မှုသမဏသာရုပ္ပဆိုတာယဟန်တို့အလျောက်ပတ်တင့်တယ်မှုမရှိဘူးတဲ့ကိုလှုပ်လို့မသွားရဘူးလက်မောင်းလည်းလှုပ်လို့မသွားရဘူးတဲ့အမှန်တချို့များလက်မောင်းများလွှဲကလွှဲကနဲ့သွားလိုက်တာသူ့ကိုသူတော့သူတော်တော်ဟန်ဟန်လာပြီးတော့အောင်းမနေတော့ပဲဘေးကကြည့်ရတဲ့လူတော့ဘယ်လိုနေတော့မောရတာသူကြီးကမောရတာနော် အဲ့ဒါလို့လဲလက်မောင်းလှုပ်ခါလှုပ်ခါမသွားပါနဲ့တဲ့ဥကောင်းလှုပ်ခါလှုပ်ခါလဲမသွားလာပါနဲ့တဲ့ဥကောင်းလှုပ်တယ်ဆိုတာတော့ဒါကတော့နဲပါရဲ့စကားတိုးတို့ပြောရမည်တဲ့ဟောမြတ်စွာဘုရားသင်တဲ့ဝိနည်းောသသူသိခိတောစကားတိုးတို့ပြောရမည်ဆိုတာနှစ်ကိုကြလေးတန်ကလေးနဲ့အဲ့ဒီစကားတိုးတို့ကလည်းခဏခဏပြောပေးနေရတာနော်ခါမထောက်ရတယ်ယဟန်သာမဏေများခါထောက်ပြီး ရက်လည်းမရရဘူးခါထောက်ပြီးထိုင်လည်းမထိုင်အောင်ခမ်းထိုင်အောင်နာခံပါကတော့အန္တရဂရိကမိတ္တာမိတိနိတိဒိဋ္ဌာမိတိဒိဋ္ဌာကရဏီယတခါတခါများခါထောက်တဲ့ယဟန်ခါထောက်တဲ့ရှင်သာမဏေတွေ့ဘူးသလားတွေ့ဘူးတာပေါ့အမှတ်တမဲ့နေတချို့မထောက်ကြဘူးလားထောက်တယ်နော်မထောက်ရဘူးတဲ့အဲ့ဒါယဟန်သာမဏေကခါထောက်တယ်ဆိုတော့ကြည့်လို့ပါတာရိကဖြစ်ပါမလား မဖြစ်ဘူးဒါကြောင့်ဥကောင်းမခြုံရတဲ့ခေါင်းကိုဧကတိနဲ့လည်းပြန်မခြုံရဘူးသင်္ကန်းအပေါ်နဲ့လည်းမခြုံရဘူးကာရင်ရက်နဲ့ကာဒါမှမဟုတ်ဘူးဆိုလို့ရှိရင်ထီထောင်ဆွမ်းစားသောအခါ၌မိမိတပိတ်၌စိတ်ကိုထား၍စိတ်ပါဝင်စားစားစားရမည်တဲ့ကိုယ်တပိတ်၌စိတ်ထားတယ်ဆိုတဲ့ကမျက်စိလည်းကိုယ်တပိတ်မှာရှိမှာပေါ့မဟုတ်ဘူးလား အဲ့တော့စိတ်ပါဝင်စားစားစားရမယ်သူမြလှည့်ပြီးကြည့်ပြီးသူမြတပိတ်ဒီစိတ်ရောက်နေတယ်ဆိုလို့ရှိရင်သူမြကဲ့ရဲ့ခြင်းစိတ်ဖြစ်ခြင်းဖြစ်နေမှာပေါ့ဒါကြောင့်ကဲ့ရဲ့လိုစိတ်ဖြင့်သူတစ်ပါး၏တပိတ်ကိုမကြည့်ရဆွမ်းဥကိုဖြို၍မစားရမိပိဘက်မှစား၍ဒဇဒဇအစဉ်တိုင်းစားရမည်ဟင်းကိုဆွမ်းဖြင့်မဖုံးရဘလို့ဖုံးတာဟမ် တာမလုပ်ရဘူးတဲ့ဟုတ်ကဲ့လားဟင်းကိုဆွမ်းပြမဖုံးရဆွမ်းလုံးများပြတ်ကျဲနေအောင်မစားရဆွမ်းလုံးကိုမိမိပါးစပ်နဲ့တန်ယုံမကြီးမသေးယူရမည်တဲ့ဆွမ်းလုံးကြီးကြီးယူရင်ဘယ်နဲ့နေတော့ဟမ်ပလုတ်ပလောင်ဟုတ်ကဲ့လားအဲ့ဒါကပါဇက်ထဲရမှာပါဇက်ထဲမရောက်ခင်တော့ ထွန်းလုတ်ကြီးတာနဲ့အမြပါဇက်ကြီးဘလူးဖြဲမဖြဲရဘူးမဟုတ်လားပါဇက်ကြီးဘလူးဖြဲဖြဲရပြီအဲ့ဒီအခါကျတော့ဗလတ်ပါဇက်တင်ပြဲတာမဟုတ်ဘူးမျက်လုံးကလည်းပြဲလာပြီအမျက်ခုံးကြီးကလည်းအထက်ပင့်လို့တခါအကုန်ဝင်တော့အောက်ပြောကနေပြန်ကြဩကြီးညိုပွဲရှိပါပြီနော်သတိထားဖို့မကောင်းဘူးလား ဒါယဟန်တာမဏေတွင်ကျင့်ရမှာလားဘယ်သူလဲကျင့်ရမှာလဲယောဂီလည်းကျင့်ရမှာဒါကြောင့်မို့ဒီထဲထည့်ထားတာဟုတ်ကဲ့လားသိသေးသေးလေးယူပြန်တဲ့ယူပြန်တဲ့အခါကျတော့လည်းပဲမလျော်ဘူးဒါကြောင့်မို့လို့မိမိပါဇက်နဲ့တန်ယုံပါဇက်နည်းနည်းဟယုံမျှနဲ့ဆွန့်လို့ဝင်သွားတော့လောက်အောင်တန်ယုံမျှယူရသည်တဲ့ အဲ့ဒီတော့ဒီနေရာမှာအယုတ်ဆိုးတဲ့လူတွေတွေ့ဘူးရသေးသည်ဘယ်လိုလဲလို့ဆိုတော့သွန်းစားတာဇွန်းနဲ့စားတာနဲ့လက်နဲ့စားတာဒီနှစ်ခုမှဘယ်ဟာက ပိုပြီးတော့သာရုပ္ပဖြစ်ပါမလဲအဲလက်နဲ့စားတာကသင့်နိုင်ုံကလေးဆွန်းလုတ်ကလေးယူလိုက်ရောယူလိုက်ပြီးဆွန်းလုတ်ကလေးပြင်းရတယ်အစာလေးတွေထောင်းနေတာလေးလက်မလေးတွေနဲ့ကြောက်ပြီးနှိပ်ပြီးပြင်ဆွန်းလုတ်ကလေးဝိုင်းတော့ဝိုင်းသွားတော့မှအသာလေး နှခမ်းမှာတိတ်ပြီးလက်မလေးနဲ့တွန်းချလိုက်သွားရောအကုန်လုံးပါဇက်ကြီးများတိတ်ဖြဲနေကြရလေးလားဘလူပြဲဖြဲရလေးလားမဖြဲရတော့ဘူးအဲ့တော့ကြည့်လို့ပါတာရိကမဖြစ်ဘူးလားကိုင်းသွန်းနဲ့စားပါပြီတဲ့ဇွန်းနဲ့စားတဲ့အခါကျတော့လက်မပေးစေခြင်းလို့ဇွန်းနဲ့စားတာမဟုတ်လားလက်မပေးစေခြင်းလို့ဇွန်းနဲ့စားတော့ဇွန်းနဲ့ကော်လိုက်ပြီး gain ပဇာနာရောက်ပြီး တွန်းမယ်ဆိုလို့ရှိရင်နောက်စွန်းတစ်ချောင်းနဲ့တွန်းရမယ်မဟုတ်လားမဟုတ်ဘူးလားကဲနောက်ဆုံးတစ်ချောင်းယူရလိမ့်မယ်တွန်းကြောက်ကဲတွန်းလို့မရတော့ဘူးဆိုတော့ဘယ်လိုလုပ်မလဲအဲပါဇက်ကိုဖြဲလိုက်ဘလူပြဲပြီးတဲ့အခါကျတော့ဇွန်ကြီးပါငုံလိုက်ပြီးတဲ့အခါကျတော့မှသွားနဲ့ခြေလိုက်ဇွန်ပြန်ထုတ်လိုက်အမလေးကြီးညိုဝဲကောင်းလိုက်တာနော်ကြီးညိုဝဲကောင်းလိုက်တာ သတိထားကြမကောင်းလားမဖုံးရမြင်တာပြောနေတော့ဥကမြင်တာပြောနေတာအဲ့တော့သတိထားကြကောင်းပြီတဲ့လက်နဲ့စားဘာဖြစ်တုံးလက်စိတ်ကွက်လည်းရှိနေတယ်ပြန်အထွက်မှဆိုလို့ရှိရင်လည်းပဲသတ္တရားနဲ့လက်စေးခွဲနဲ့ဆေးဖို့အစင်းနဲ့အောက်ကြတော့လည်းပဲလက်တုပ်ပွားကြီးတွေကကောင်းကကောင်းငနဲ့မဟုတ်လားအာရပါရတုပ်ကြော ဇွန်းနဲ့စားတာကိုလှတယ်များထင်းနေကြလားမသိပါဘူးနော်ဘုန်းကြီးကအဲ့ဒါဟိုရင်းလောက်ချင်တယ်ဗီဒီယိုရိုက်ပြချင်တယ်အဲ့ဒါဇွန်းနဲ့စားနေတဲ့လူနဲ့လက်နဲ့စားတဲ့လူရှင်းပြီးတော့ဗီဒီယိုရိုက်ပြချင်တယ်အဲ့ဒါသတိထားပါတဲ့ပဇောင်ဖောင်းနေအောင်မစားရတဲ့အဲခုနလူဟာပဇောင်မဖောင်းပဲနေတော့မလားအများကြီးယူလိုက်တော့ အဲ့ဒီပဇောင်ဖောင်းအောင်စားတာကိုမြောက်စားခေါ်တယ်တဲ့အဲ့ဒီကျန်ငံကဝိနည်းကျန်ငံကဆိုတာအဲ့ဒါမြောက်စားခေါ်တယ်တဲ့ဒါကြောင့်မလို့အဲ့ဒီမှာဘာသာပြန်တဲ့အခါကျတော့ရှင်းဆရာတော်ကြီးတွေဘာသာပြန်ထားတာမြောက်ကဲ့သို့ပါးဆောင်၌ဖောင်းအောင်မစားရတယ်အဲ့လိုဘာသာပြန်မယ်မြောက်စားတာမြင်မှုကြတာမမြင်ဘူးရင်လည်းသွားကြည့်ကြအောင်နော်နောက်တစ်ခါ ပြက်ပြက်အတန်ရွှွတ်ရွှွတ်အတန်မမြည်အောင်မြည်အောင်မစားရတဲ့ပြက်ပြက်ပြက်ပြက်အတန်နဲ့လည်းမမြည်စေနဲ့အရေတောက်တဲ့အခါကျတော့လည်းရွှွတ်ရွှွတ်အတန်နဲ့မမြည်စေနဲ့တဲ့ဘုရားရှင်ပေးထားတဲ့နေနီးထိုင်နီးစားနီးလောင်နီးနော်ဒီထဲမှာနည်းနည်းပဲပါတယ်အများကြီးကြံသေးတယ်စားရတိတ်များနေမစိုးလို့တချို့ဟာထည့်မထားဘူးရှာထုတ်မစားရတယ်တချို့ရှာထုတ်မစားဘူးလားဟမ် ထမင်းလုံးလက်နဲ့ယူလိုက်ရောအဲအဲ့ဒါတခုတော့ဟုတ်တယ်ဇွန်းနဲ့စားတဲ့လူကတော့ရှာမထုတ်ဘူးမဟုတ်လားဇွန်းနဲ့စားတဲ့လူကတော့ရှာမထုတ်ဘူးသူကဇွန်းလာပြီဆိုလို့ရှိရင်ပသက်ကစီဟထားတယ်ဇွန်းကအောက်ကမကရှိသေးပသက်ကကြိုတင်းဟထားတယ်အဲ့ဒါလိုပဲတချို့မှာလက်နဲ့ယူစားတဲ့အခါကျတော့အကျင့်ကပါနေတော့လက်ကအောက်ကမြောက်ကရှိတယ်ဆရာကကြိုးပြီးတော့ထုတ်ထားတယ် ရှားကျိုးထုတ်ထားပြီးတော့အနားလဲရောက်ရောရှားနဲ့သိမ့်လိုက်ကြောဘာနဲ့တူသွားသလဲခွေးနဲ့တူသွားတယ်ဩမသိပါဘူးငါတော့မမြင်ဘူးပါဘူးနော်အဲ့ဒါကြောင့်ရှားထုတ်မစားရတဲ့လက်ကိုမခါရတဲ့အဲ့လက်ခါတဲ့အကျင့်ကလည်းတော်တော်ရှိတယ်ကိုယ်စလုံးနဲ့ပဲအဲ့လက်ကနည်းနည်းခါလိုက်ပြန်စုလိုက်နည်းနည်းခါလိုက်နဲ့မခါဘူးလားခါတယ် အမှန်တန်ကြည့်ရဆိုတာပေါ့အဲ့ဒါတဲ့ပုံဆိုတာရှိသေးသည်မလေးနေနိထိုင်နေဝိနည်းချင်းဟုတ်တယ်နော်ဘယ်လိုလဲဆိုတော့ဟင်းလက်နဲ့လှမ်းကင်လိုက်ကိုင်းပြီးစားလိုက်လက်တော့ဘွားသွားတုပ်လိုက်ထို့အတူပဲမုံသွားလက်နဲ့ကန်ယူလိုက်စားလိုက်လက်တော့ဘွားသွားတုပ်လိုက်တော့ကြလက်ဖက်ခွက်လက်ကြီးနဲ့သွားနှိုက်လိုက်စားလိုက်ပြီးတော့အဲ့ဒီကဟာ လက်တုပ်ဘွားတုပ်လိုက်နေကာယအဲ့ဒီလက်တုပ်ဘွားတော့အတော်သန့်မဲ့လက်တုပ်ဘွားပဲနော်သတိထားကြမကောင်းလားဒီဇွန်းဆွန်းစားတာတော့ဇွန်းကြီးနဲ့စားပြီးတော့အဲ့ဒီသီသာမိုးပဲစားတဲ့အခါကျတော့မှလက်ကြီးနဲ့သွားနိုင်တယ်ဆိုတော့သူဟာအဆင်ပြေသေးရဲ့လားမပြေဘူးအဲ့ဒါသတိထားစရာကောင်းသည်ဒီယဟန်တော်များမှဆိုလို့ရှိရင်အဲ့ဒါလိုမလုပ်အောင် ယဟန်တော်များအဲ့ဒါလိုလုပ်ရင်အဘတ်သိနေအစာစားလိုက်လက်တုပ်ဘွားတုပ်လိုက်အစာစားလိုက်လက်တုပ်ဘွားတုပ်လိုက်ဆိုရင်အဲ့ဒါအဘတ်သိနေဘာဖြစ်လို့အဘတ်သိနေလဲလို့ဆိုတော့ဆိုကြပါစို့မုံစားလိုက်တယ်မုံမုံတွေလက်ကပ်ပါလာတယ်အဲ့ဒါကိုလက်တုပ်ဘွားတုပ်လိုက်တယ်တုပ်လိုက်တော့အဲ့ဒီမုံမုံကလက်တုပ်ဘွားမှာကတ်ကြံခဲ့ပြီကတ်ကြံခဲ့တော့အဲ့ဒီလက်တုပ်ဘွားမှာကတ်ကြံလဲလက်မုံမုံဟာအကတ်ပြက်သွားပြီသူကမကတ်တဲ့အရာပဲနောက်တစ်ခါမုံစားပြန်ပြီ ပေရမီမုံမုံဒါနဲ့ပဲလက်တော့ဘွားတုတ်တာမီအခုနနေရာထတုံးမိတယ်ထတုံးမိတော့အခုနလက်တော့ဘွားမှာကပ်နေတဲ့မုံမုံကလက်ထဲပြန်ကပ်ပြီးတော့တချို့မပါဘူးလားပါတော့ကပ်ပြီးသားမုံမုံပါတာလားမကပ်သေးတဲ့မုံမုံပါလားအဲမကပ်သေးတဲ့မုံမုံအဲ့ဒါကိုပဲဟိုမုံနဲ့ရောပြီးစားလိုက်ပြီဆိုတဲ့အခါကျတော့မကပ်သေးတာစားရမရောက်ပြီဘူးလားအဲ့ဒီတော့အာဘမသိဘူးလားသိနေဒါကြောင့်အဲ့ဒါလိုဘယ်တော့မှမလုပ်ရဘူးရဟန်းများဆိုရင်တော့ အဲလူလည်းမလုံနဲ့ဘာလို့လဲဆိုတော့ညစ်ပတ်တယ်ကြည်မကောင်းဘူးနော်ရှားထုတ်မစားရမရက်ရမရက်ရဆိုတာကနှခမ်းကိုလည်းရှာနဲ့မရက်ရလက်ကိုလည်းရှာနဲ့မရက်ရဇွန်းလည်းရှာနဲ့မရက်ရရက်စားတာများတွေ့ဘူးလားအမလေးကိုချွေကလားတို့ကြတော့ရက်လိုက်တာလွန်ရောငါးချောင်းလုံးစိတ်အောင်ဒါကြောင့်မလို့မြတ်စွာဘုရားကလပြေမှာတိတ်ခါဖို့ပြညတ်တာဖြစ်တဲ့အတွက်ဒီဟာတွေပါလာတာ နော်တွေ့ဘူးမှာပါသူတို့စားရတယ်တွေ့ဘူးမှာပါနှုတ်ခမ်းကို မရက်ရတပိတ်ပကံတို့ကို မချစ်ရတပိတ်ကိုလက်နဲ့လည်းမချစ်နဲ့ဇွန်းနဲ့လည်းမချစ်နဲ့ပကံကိုလက်နဲ့လည်းမချစ်နဲ့ဇွန်းနဲ့လည်းမချစ်နဲ့ဒီနေ့ခောက်ဆွဲစားတာတောင်ချစ်တာကြားရသေးဟုတ်ကလားမချစ်ရဘူးချစ်ရင်ယဟန်ဒုက္ခအပ္ပတိနဲ့ကိုရင်ဓာန်တိနဲ့တန်ထိုက်တယ်နော်ယောဂီကြတော့ဘာဖြစ်တယ်လဲ ယောဂီမပီတာဘူးပေါ့သူကြတော့အဘတ်တင်နေရမရှိဘူးနော်ယောဂီမပီတာဘူးပေါ့ဆွမ်းဆွမ်းဟင်းပေနေသောလက်ဖြင့်တောက်ရည်ခွက်ကိုမကန်ရတောက်ရည်ခွက်တင်မဟုတ်ဘူးဆေးရည်ခွက်လည်းမကန်ရမဟုတ်ဘူးလားအစရှိသည်ဖြင့်ထားကြပါစို့အဲ့ဒါလို့နေနီးထိုင်နီးစားနီးတောင်နီးဝနီးယုံနီးပြောနီးဆိုနီးကို ဆရာထာမနီးခံပြီးတော့သင်ယူထားပါအဲ့ဒါမှကြီးပွားကြောင်းမင်္ဂလာပါတဲ့ဟုတ်ပါမလားအဲ့ဒါမှကြီးပွားကြောင်းမင်္ဂလာပါတဲ့သင်ယူမထားဘူးဆိုလို့ရှိရင်မတတ်ရဲ့နေရာတိုင်းမှာအစဉ်ပြေအောင်နေတတ်ထိုင်တတ်ပြောတတ်ဆိုတာစားတာတောက်တတ်ပါမလားမပြောတာမဆိုတာမစားတာမတောက်တတ်ဘူးဒါကြောင့်ဝိနယောသာသူသိခိတောသိအရေးကြီးတယ်ဝိနယောသာသူသိခိတောမိဝဖဝဆရာဝနဲ့ မိဘဝတ်ကိုလည်းသင်ကြားထားရမယ်ဆရာသမားဝတ်တပည့်ဝတ်ဒါတွေလည်းပဲသင်ကြားထားရမယ်တဲ့အဲ့ဒီဝတ်တရားတွေကတော့သင်္ကာလောဝါဒတုတ်မှမပါဘူးလားပါတယ်နော်အဲ့ဒါတွေလည်းသင်ကြားထားရမယ်ခေအားလျော်စွာလိုက်နာရမယ်လူထုံးစံတွေကိုလည်းပဲသင်ကြားထားရမယ်အဲ့ဒါလိုသင်ကြားထားမှဒါလည်းကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်တယ်တဲ့ ဒီနေရာမှာတော့နည်းနည်းတစ်ခုလေးကျမ်းဂန်တွေကဝတ္ထုကလေးထုတ်ထားတယ်ဝိနည်းယောသသူတိခိတော်မှာလူတယောက်ကဇနီးတဲ့ဆုံးသွားဇနီးတဲ့ကလည်းသားလေးတယောက်ဖွာပြီးဆုံးသွားဆုံးသွားတဲ့အခါကျတော့ဒကာကတံဝေကရသွားတယ်อืมအိမ်တော်မပြုတ်အိမ်တော်ပြုတ်ခြင်းလို့မလို့အိမ်တော်ပြုတ်လိုက်ပါတယ်ဇနီးရတာနဲ့ဇနီးဒုက္ခချုပ်လို့ပွေလို့ အခုတခါသားတယောက်ရပြန်တော့သားဒုက္ခရှုပ်လို့ပွေးလို့ဇနီးဆုံးသွားပြန်တဲ့အခါကျတော့ဇနီးအတွက်ပူရဆွေးရငိုရကြွေးရနဲ့များလိုက်တဲ့ဒုက္ခတွေလူလောကကဲသားကလေးနဲ့ငါပဲရှိတယ်နောက်အိမ်တော်မပြုတ်တော့ပါဘူးနောက်အိမ်တော်ပြုတ်လို့ရှိရင်တော့နောက်တမီးမှွေတာနဲ့အတူတူပဲမတတ်တာလို့မဟုတ်လို့မသိလို့မိုက်မိလို့ပထမမီးမှွေမိပထမမီးငြိမ့်မိဆိုဒုတိယမီးငါမမှွေတော့အဲ့ဒါလို့သဘောရသွားပြီးတော့ သားနဲ့အတူပဲတောတဲ့ထွက်ရသေးဘူးသားကလေးကလည်းရသေးဖခင်ကလည်းရသေးတသိသိကိုသိဖူတွေရှားပြီးသားကြရသေးတို့ကျင့်ဖို့ဖြစ်တဲ့သီလတွေဆောက်တည်ကြသမထအကျင့်တွေကျင့်ညအဲ့ဒါလိုနဲ့ချမ်းချမ်းသာသာသာအဖနေအောင်နေလိုက်တာတနေ့မှာရသေးကြီးကတသိချသွားတယ်ဆိုလို့ရှိရင်အိမ်ကသားငယ်ကရသေးเจ้าသင်္ကန်းမှာတမျက်လဲရတယ်တန်ရှင်းလောက်ရတယ် ရေအိုးတွေရေဖြစ်ရတယ်ဖခင်ကြီးလာလို့ရှိရင်အသင့်ရေချိုးရအောင်ဆိုပြီးတော့ချိုးရည်တွေခတ်ထားရတယ်တောက်ရည်တွေခတ်ထားရတယ်အစသာရရောက်မှပြင်စရာရှိတာစင်စရာရှိတာပြင်ဆင်ထားလို့ဖခင်ရေသေးကြီးပြန်လာပြီဆိုလို့ရှိရင်ကျောင်းသင်္ကန်းကျောင်းဝင်းနဲ့ရောက်လိုက်တာနဲ့စိတ်ကလေးကိုစိတ်ထဲကကိုကြည်လင်းသွားတာပဲတန်တန်ရှင်းရှင်းအမိုက်တရိုက်မရှိပဲကျောင်းသင်္ကန်းလေးအေးအေးချမ်းချမ်းနဲ့တွေ့ရ ရေဦးရေရည်ပြည့်နေတော့လေသိချမ်းသာလို့ပြီးတဲ့အခါကျတော့ตาရောตาဖနှစ်ယောက်တိတိတိဘူးတွေစားကြပြီးတော့ကိုတရားကိုရှုရမှတ်ကြသမထကမ္မထံဘောယသိတို့ကျင်းတာအင်မတန်အေးချမ်းချမ်းနေတာတနေ့ရသေးကြီးပြန်လာမှသားငယ်ရသေးဟာရေခတ်တာလည်းမတွေ့ရအကြောင်းနဲ့မလည်းပဲအမိုက်တရိုက်သေးရှုပ်လို့ပွေးလို့တန်းတန်းရှင်းရှင်းမရှိသားငယ်ရဲ့အရေးချီလည်းမမြင်ရမတွေ့ရဘာဖြစ်ပါလိမ့်မလဲ ကြားများဆွဲရသလားချင်းလေးများဆွဲရသလားစိတ်နဲ့တစ်ထစ်စိတ်ထဲမှာတစ်ထစ်နဲ့ကြောင်းသင်္ကန်းထဲဝင်တဲ့အခါကျတော့ဟိုမှာသားငယ်ရဲ့ဖြစ်ပုံကကြားဆွဲခြင်းလေးဆွဲတာတဲ့ပူဆိုးတဲ့အခြေအနေတွေ့နေရ။ဘာဖြစ်လို့ပူဆိုးလို့ပေါ့နော်ပူဆိုးတဲ့အခြေအနေတွေ့နေရတယ်ဘလို့ဖြစ်နေသလဲဆိုတော့ယသိတို့ရဲ့တစ်ခေါက်တင်းတဲ့ရေတင်ကန်းတင်ကန်းကြီးချုံပြီးတော့ ကောင်းမီရေးချုံပြီးတော့ကွေးကွေးကြီးနဲ့တရှုံရှုံဝုံနေကြားဆွဲတာချင်းမေးဆွဲတာတဲ့ပိုဆိုးတယ်လေအဲ့ဒါနဲ့အကျိုးကြောင့်မေးတဲ့အခါကျတော့သားငယ်ကအကျိုးကြောင့်ပြောပြတယ်ဖခင်တတိချာသွားနေတော့ယသိမတူလာပါတယ်သူ့ကိုယသိမလို့ခေါ်တယ်ပြောတာပဲအကျွန်ုပ်တို့နဲ့လည်းဘာမှမတူပါဘူးမတူပဲကွဲပြားခြားနာတဲ့အသွင်ပြင်ရှိတယ်အဲ့ဒီယသိမလာတာနဲ့ပဲ ရှေ့ဆက်တော့မပြောတော့ပါပြောပါဗျာဒုက္ခအမှန်တော့သူကလူကြားတဲ့မနေဘူးလို့ယသိမလို့ထင်တာအမှန်တော့လူမဒီအမျိုးသမီးကဘယ်လိုလဲဆိုတော့ဓမြတွေကမြို့သွားပြီးတော့ဓမြတိုက်ပစ္စည်းတွေပါလာတဲ့အခါကျတော့အဲ့ဒီပစ္စည်းတွေထမ်းရပို့ရအောင်လူတွေခေါ်လာအမျိုးသမီးတွေကရွက်ရွာတဲ့ကလူတွေကထမ်းဒါနဲ့တော်တဲ့ရောက် သူတို့စခန်းရောက်တဲ့အခါကျတော့အဲ့ဒီအခါကျတော့မှဒီလူတွေပြန်လို့အစာရည်ဒီပြင်ဒီလိုလောက်တာကိုအခုလဲအဲ့ဒါလို့ဒါပေမဲ့လည်းသူညာကကေရာဓိကညာနဲ့ကောက်ကျစ်စင်းနေတဲ့ညာနဲ့ဘသူသမီးဖြစ်လဲမသိပါဘူးနော်ဘယ်နဲ့လုံးညီကြတယ်ကိုอืมသူညာကကောက်ကျစ်စင်းနေတဲ့ညာနဲ့ဒီညာကြီးတယ်တဲ့ဒါနဲ့ လမ်းတနေရာကြတော့ဓမြတွေကိုပြောတဲ့မောင်တို့တဲ့လားတဲ့ခကြီးကလည်းတာရှိလာတော့ကသဘာဝအရာတဘူတဘာသွားခြင်းနဲ့စိတ်တွေဖြစ်လို့မလို့မနေနိုင်မထိုင်တော့ပါဘူးတဘူတဘာသွားပြရစေအဲ့ဒါဘုနာခြုံပွဲကိုခွင့်ပြုကြပါဆိုတော့အဲသွားပါသွားပါဆိုတော့ဒီကအထောက်ချထားပြီးတော့တဘူတဘာသွားခြုံပွဲတစ်ပင်ပွဲသွားဓမြကြီးတွေကစောင်းလို့လာလိမ့်လာလိမ့်ပေါ်လာ ဘယ်ပေါ်လာမလဲအမျိုးသမီးကခြုံွယ်ကလေးကပြေးတော့တာအဲ့လိုခြေဥတရာလျှောက်ပြီးပြေးတဲ့အခါကျတော့နောက်ဆုံးမှဒီယသိသင်္ကန်းကြောင့်ရောက်သွားတော့မမျော်လင့်မဲနဲ့အဲ့ဒီယသိကလေးသွားတွေ့ယသိကလေးသွားတွေ့တော့အမျိုးသမီးကလည်းသူကတွေ့မချောင်သမားနဲ့တူပါတယ်ကြည့်ရတာဘသူသမီးမှလည်းမသိပါဘူးအဲ့ဒါနဲ့ဘသူသမီးမှမသိဘူးဆိုတာနဲ့ကြည့်ရမသိတာမသိဘူးလို့ပြောတာ မှကျန်ကငါဖော်ပြမထားဘူးဘသူသမီးလို့ဘသူသမီးလို့ဖော်ပြမထားဒါနဲ့အမျိုးသမီးကအဲ့ဒီရသေးလေးကလည်းသူကမနုမနာကလေးကိုငယ်ရွယ်တဲ့တော့တဲ့နေတဲ့အခါကျတော့ရသေးတရားတွေကျင့်လို့သမဏကမ္မထာနေအထုတ်တဲ့အခါကျတော့စိတ်ကလေးကလည်းတည်ကြည့်တော့ရသေးကလေးကလည်းမျက်နှာလေးကလည်းကြီးလို့ချစ်ခင်စရာနှစ်သက်စရာလေးတွေ့တဲ့အခါကျတော့ဒူဒူပြောပြရစေဒီအမျိုးသမီးရသေးကလေးလက်ပါဖြန်းရောက်ပြီးသီလဖြည့်ဆည်းပြလိုက်တယ် တခါတည်းရသေးကလေးဒီအမျိုးသမီးစွဲသွားစွဲသွားတော့အမျိုးသမီးကဒီလိုဆိုလို့ရှိရင်သူနေတဲ့မြို့ရွာလိုက်ခဲ့ပါအဲ့ဒီအခါကျမှပဲအတူတူနေကြပြီးတော့ဓမ္မဝါလုံးချမ်းချမ်းသာသာနေကြတာပေါ့လို့ပြောတော့ရသေးသေးကကဲဒီလိုဆိုလို့ရှိရင်ဖခင်ရသေးကြီးလာမှပဲပြောဆိုပြီးလိုက်ပါမယ်ဆိုတော့အမျိုးသမီးကသဘောပေါက်တဲ့ဖခင်ရသေးလာအောင်ဆောင်ဆိုင်မယ်ဆိုရင်တော့သူ့ဧကန်သာအရိုက်ခံရမှာပဲဆိုတာသဘောပေါက်တော့ သူသွားနှင်းမှပဲနောက်ကြမှာပဲဖခင်သေးလာတော့မှပြောဆိုခွင်းတောင်းပြီးလာခဲ့ပါဆိုသူကအမျိုးသမီးကအရင်သွားနှင်းဒါနဲ့ဖခင်ရသေးကြီးပြန်လာတဲ့အခါကျတော့အမျိုးသမီးမတွေ့ဒီမှာရသေးလေးသမင်းမလဲနိုင် ရေမခန့်နိုင်ရသေးဝေယုံကြီးချုံပြီးတော့တရှုံရှုံငိုနေတာတွေ့တော့မှအကျိုးကြောင့်မေးတော့ရသေးလေးကဒီလိုပြန်ပြောပြဒါကြောင့်ဖခင်နဲ့မြို့ရဲရွာရဲပဲသွားပြီးနေပြရစီတော့ တော်ကြီးထဲမှာမနေနိုင်တော့ပါဘူးတော်တော်ဆိုးတယ်ဖြစ်တော့နော်ဘလောက်ချမ်းသာလဲတော်ထဲမှာရေငယ်ကလေးတွေနဲ့အတူနေရတယ်သားသမီးတွေနဲ့အတူနေရတယ်ဘယ်သူမှလာပြီးအနှောင့်အယှက်မလုပ်ဘူးပါရတဲ့တိတ်ဆိတ်တဲ့ငြိမ်းချမ်းတဲ့အေးမြတဲ့ကြီးနူးဝဲရှိတယ်အကုသိုလ်အင်မတန်ဝေးတဲ့နေရာအဲ့ဒါမပြောနိုင်တော့ဘူးမြို့ထဲရွာထဲသွားရရစေတယ်ယသိကြီးကသိတယ် တားလို့တော့ရမှာမဟုတ်ဘူးအဲ့တော့တန်ငယ်တဲ့ဒီလောက်တောင်မှသွားကျင်တယ်ဆိုလို့ရှိရင်သွားနိုင်ပါတယ်သို့တော်လည်းပဲမြို့သူမြို့သားရွာသူရွာသားတွေရဲ့နေနီးထိုင်နီးဝီနီးစည်းမျဉ်းဥပဒေဒါတွေကိုသိထားမှနေလို့ထိုင်လို့လွယ်ကူပါတယ်အဲ့ဒါတွေအတွက်တန်ငယ်ကိုဆုံးမเสียမှားကြเสียရှိတာကိုမှားကြပါရစေဦးတန်ငယ်နားထောင်ပါတော့တန်ငယ်တဲ့လူတို့နေရာမြို့ပြကြေးရွာမှာဆိုလို့ရှိရဲ့ အဲ့ဒီအခါနေတဲ့အခါမှာအစိတ်ကိုလည်းမတော့မိပါစေနဲ့ကဘာပြတ်ကိုလည်းရှောင်ပါတဲ့ကဘာပြတ်ထဲလည်းမကြမိပါစေနဲ့ညွန်တယ်လည်းမနစ်မိပါစေနဲ့အစိတ်ပြင်းတဲ့နေရဲ့အ ਨੇ အနာကိုလည်းမသွားပါနဲ့အဲ့ဒါဝိနည်းသသူသိခိတောဆိုတာအဲ့ဒါပဲနေနေထိုင်နေပြောနေဆိုနေကျင်နေကြံနေတွေသင်ကြပြီဒီရယတိလေးကဖခင်ရသေးဖခင်ပြောတဲ့စကားတွေ မရှင်းပါဘူးပြန်ပြီးတော့ရှင်းပြမှသာလဲပြက်ပြက်သားသားနားလည်ပြီးလိုက်နာနိုင်မှာပါလို့ဆိုတော့ဒီလိုဆိုရင်ကောင်းပါပြီတန်ငယ်ရှင်းပြပါမယ်တဲ့အစိတ်ဆိုတာတခြားမဟုတ်ပါဘူးတဲ့အရသာအင်မတန်ရှိတယ်ဆိုတဲ့အရက်ကိုခေါ်ပါတယ်အဲ့ဒီသေးကြီးအရက်များသွားပြီးတော့မြည်တောင်မနီးစမ်းမြည်မစမ်းပါလေနဲ့ဒီသေးကြီးအရက်ဟာအစိတ်ရည်တဲ့ပို့ပြီးဆိုပါတယ်ရှောင်းမ ကဘာပြဆိုတာကောဖခင်ရဲ့ကဘာပြဆိုတာတခြားမဟုတ်ပါဘူးအမျိုးသမီးတွေကိုပြောတာပြောတာငါတန်းငယ်တဲ့အမျိုးသမီးများဟာလူလင်ငယ်များကိုလှဲ့ပါဖျားရောက်ပြီးတော့လူလင်ငယ်တို့စိတ်ကိုညှို့ယူဆွဲဆောင်ပြီးတော့ဒုက္ခရောက်အောင်လှုပ်တတ်ပါတယ်ဒါကြောင့်မလို့သူတို့ဟာကြလိုက်လို့ရှိရင်ပေတတ်တဲ့ကဘာပြက်နဲ့တူတဲ့အတွက်အဲ့ဒီကဘာပြက်ဖြစ်တဲ့အမျိုးသမီးတွေကိုလည်းရှောင်မာတဲ့ပြောတာအာနာပါတယ်နော် ဟိုစာတဲ့ကျမ်းဂန်တဲ့အတိုင်းပါတာပြောရတာအမျိုးသမီးတွေကိုလည်းကြောင်းပါတဲ့နောက်လတ္တပကအကျော်အစောဆိုတာကတော့ညွန်နဲ့တူပါတယ်တဲ့ညွန်နဲ့ကြတဲ့ပုဂ္ဂိုလ်ဟာအဲ့ဒီညွန်ကယုံထွက်ဖို့ခဲရဲတယ်လို့လတ္တပကအကျော်အစောတွေပေါ်များလာပြီဆိုလို့ရှိရင်အဲ့လက်တပကအကျော်အစောတွင်ကရုပ်ဖက်ဖို့ရာခင်းရင်ပြီးမိမိကျင့်ရမယ်တရားတွေမေ့ကုန်တတ်ပါတယ်ဒါကြောင့်မလို့လက်တပကအကျော်စော ဆိုတဲ့ညွန်တဲ့ကိုလည်းမသိမိပါစေနဲ့တဲ့ဒီလိုဆိုတော့ဖခင်အစိတ်ပြင်းတဲ့မြေအစိတ်ပြင်းတဲ့မွေဆိုတာတော့ဘာကိုဆိုလိုပါသလဲအစိတ်ပြင်းတဲ့မွေဆိုတာမင်းဆိုရာသာကိုဆိုလိုပါတယ်ကပန်းငယ်မင်းဆိုရာသာများဟာအစိတ်ပြင်းတဲ့အစိတ်ပြင်းထန်တဲ့မွေနဲ့တူပါတယ်အစိတ်ပြင်းထန်တဲ့မွေများဟာသူတို့ဒေါသထက်လို့ပေါက်တတ်လိုက်ပြီဆိုလို့ရှိရင်ချက်ချင်းတုံးကနေဘုံကနေလဲပြီးသေတတ်တယ်လို့ မင်းဆိုရာဇာများလည်းသူတို့စိတ်နဲ့မထင်ဘူးဆိုလို့ရှိရင်ချက်ချင်းတနည်းနည်းနဲ့ပျက်စီးအောင်ပြုလုပ်တတ်ပါတယ်ဒါကြောင့်မလို့အစိတ်ပြင်းထန်တဲ့မွေကိုရှောင်းတယ်လို့ငါသားမင်းဆိုရာဇာမှန်သမျှရှောင်းမှာအနာမကပ်ပါလိမ့်နဲ့အစရှိသည်ဖြင့်ရေကြီးကတင်ပေးတယ်အဲ့ဒါလောက်သိရင်မဲ့ရသိလေးခေါင်းရှုပ်သွားပြီဟဲ့ ငါဒီမှနေရဒါတွေဘာမှရှောင်တရားမလိုဘူးအေးလို့ဆေးလို့စိတ်ဆန်းဆန်းကြဆန်းညံသာသာနေနေရတယ်အခုရှောင်ရမှာတွေများလိုက်တာကဘာကြီးလည်းရှောင်ရမလဲညွန်လည်းရှောင်ရမလဲအစိတ်ပြင်းတဲ့မြေလည်းရှောင်ရမလဲအစိတ်ပြင်းတဲ့မြေလည်းရှောင်ရမလဲအစိတ်ကိုလည်းရှောင်ရမလဲပေါ်များလိုက်တာအဲ့ထက်ဘယ်ဟာအဆိုးဆုံးတော့ဟမ်အစိတ်ပြင်းတဲ့မြေဝေမွေကအဆိုးဆုံးပဲအကြိုက်ခံရဘူးလား ဟမ်အကြိုက်ခံရဘူးလားကဲပင်ရှင်တင်လေမဟုတ်လားအဲ့ဒါကြိုက်တာပဲမဟုတ်လားပင်ရှင်လျှောက်လေဆိုတာဒါကြိုက်တာပဲမဟုတ်လားဟင်ဒါကြပါစို့လေဒါတွေကဒါတွေအဲ့ဒါတွေဖယ်ထားလိုက်နော်ဒါတွေဖယ်ထားလိုက်ဒီတော့အဲ့ဒါတွေသိရတယ်ဆိုရင်မယသေးလေးကစိတ်ပြက်သွားပြီစိတ်ပြက်သွားတော့ဖခင်နဲ့ ဒီလောက်ရှုပ်လာပူလာတဲ့လူတို့နေရာဌာနတားငယ်မသွားတော့ပါဘူးဖခင်နဲ့ပဲသေတပံတက်ဆုပ်နေပါတော့မယ်ဆိုပြီးတော့နေတယ်တဲ့အဲ့ဒါလိုဝီနီးနေနီးထိုင်နီးဝီနီးကျုံ့တဲ့သင်ရတယ်မတင်ဘူးဆိုလို့ရှိရင်ဘာဖြစ်တယ်လဲလို့ဆိုတော့တောထဲမှာကျွဲကန်းသွားတာနဲ့တူတယ်ကန်းနေတဲ့ကျွဲဟာတောထဲသွားတဲ့အခါကျတော့တစ်ပင်ကောမတိုးမိဘူးလားတိုးမိတယ်၆ကဘာကောမကြဘူးလားကြတယ်ချင်းသေးနဲ့တိုးရင်လည်းအကိုက်မခံရဘူးလား အဲ့ဒါလို့စသည်ဖြင့်ရံများတဲ့အတွေ့တော်တဲ့ကကျွဲကန်းနဲ့မသူအောင်နေနီးထိုင်နီးဝိနီးစင်းနေဥတွေတွေသင်ပေးရတယ်တဲ့ဒါကြောင့်ကိုယ်ပိုင်ညာမဲ့တင်ယူမဲ့၍ကင်းမဲ့ပညာဉာဏ်တုံးပါမူမဟာမြိုင်လေကျွဲကန်းနဲ့ဖက်ပွဲကြုံရသည်နောစေအတ္တတကာဗုဒ္ဓိဝိနယောဝတုဒိဋ္ဌိတော့ ဝနေအန္တမဟိန်သောဝါစရေယဘဟုသောနရောတကာဗုဒ္ဓိမိမိကိုယ်ပိုင်ဉာဏ်ဤလည်းနောစေအတ္တအကယ်၍မရှိညာအံသူတိခိတောဆရာထန်၌နိခံတိယအပ်ပြီးတော့ဝိနယောဝါနေနိထိုင်နိပြောနိဆိုနိစီမြင်ဥရေသည်လည်းနောစေအတ္တမရှိညာအံဘဟုကောမြတ်စွာသောသောနရောထုပုဂ္ဂိုလ်သည် ဝနေတော်၌ အန္တမဟိန်သောဝကျွဲကန်းငဲ့သို့စရေစရေရလှဲ့လေ၍နေရ၏တဲ့နားလဲတယ်နော်ကိုယ်ပိုင်ညာမဲ့သင်ယူမဲ့၍ကိုယ်ပိုင်ညာကလည်းပဲမရှိလို့နေနည်းထိုင်နည်းဝိနည်းစည်းမျဉ်းဥပဒေမသိဆရာဓမ္မကြာနာစွာနိမခံတဲ့အတွက်လည်းပဲဝိနည်းနည်းထိုင်နည်းပြောနည်းဆိုနည်းဆက်ဆံနည်းစည်းမျဉ်းဥပဒေမသိအဲ့ဒါလိုပုဂ္ဂိုလ်များဟာကိုယ်ပိုင်ညာမဲ့သင်ယူမဲ့၍ ကိမဲ့ပညာဉာဏ်တုံးမှမူမဟာမြိုင်လဲကျွဲကနဲ့ခက်ပွယ်ကြုံရသည်သို့ကိုယ်ပိုင်ဉာဏ်မဲ့ဒါကြောင့်မို့တဲ့အမျောအမြင်ပညာရှိတဲ့ပုဂ္ဂိုလ်များဟာနေနိဆိုင်နိစီမင်းဥပဒေကိုဆရာစီမှာ ကြာကြာနာနာသင်ယူရသည်ယတမာဇပဏိတေကိစေအာစေရမိသူတိခိတာတတ္တမဝိနယဝိနိတဝိနယသရန္တိသူတမဟိတာမာလိတစ်ချက်မြန်မာတစ်ချက်မြန်မာမပြန်ပါဘူးအောက်မှာမြန်မာပြန်ထားလိုက်ကြည့်တယ်ထို့ကြောင့်ဤလောက၌အချို့သူတို့သည်ဆရာကောင်းအထာ၌နိခံတင်ယူကြကုန်ပြီထို့သောတင်ယူထားကြခြင်းကြောင့် နေနေထိုင်နေဝိနေကျင့်ဝတ်၌လိမ္မာရင်ကြည်ကြကုန်တော့ထိုသူတို့သည်ဒီကြည်သောစိတ်ရှိကြကုန်ရဲ့နေထိုင်ကြရကုန်၏တဲ့သိတဲ့ပုဂ္ဂိုလ်ဆိုလို့ရှိတော့ကဘယ်နေရာသွားသွားတီရီငိမ့်ငိမ့်နဲ့သွားနိုင်တယ်တီရီငိမ့်ငိမ့်နဲ့ပြောနိုင်တယ်တီရီငိမ့်ငိမ့်နဲ့နေနိုင်တယ်ဒါကြောင့်မလို့ချမ်းသာတယ်ဘုရားကောင်းထံနိနာခံ၍သင်အာကြံကြည့်သို့ဘုရားကောင်း လောက်ဆိုလို့ရှိရင်နေနီးထိုင်နီးဝီနီးကျင့်ဝတ်ကိုသိကဲဒီလောက်ဆိုလို့ရှိရင်နေနီးထိုင်နီးဝီနီးကျင့်ဝတ်ကိုသိနာလဲမှတ်သားလဲဒီဝါချမ်းသာကြောင့်မင်္ဂလာဖြစ်တယ်ဆိုတာမသေးကြဘူးလားနောက်မင်္ဂလာတစ်ခုကပါတယ်တော့သုဘာတိဒါသယာဝါစာဟုတ်မှန်ကြိုးရှိအနှစ်ပြည်သောစကားကိုပြောဆိုရခြင်းဒီလဲ မင်္ဂလံကြည်ဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းသိကြသလားကြည်ဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပဲတဲ့သူပါတိတကောင်းတဲ့စကားဆိုတာမြန်မာပြန်ကတော့ဘယ်လိုပြန်ထားလဲသူပါတိတသယာဝစာဟုတ်မှန်ကြိုးရှိအနှစ်ပြည့်၍ ပိယဝါစာသာယာချိုးမြကြာမဝပဲကြာရသူတွင်အပူစင်လျက်ဘဝင်ကြည်မွေ့စိတ်ချမ်းမြေသောစကားကိုပြောဆိုရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဆိုကြသမောသူပါသိတာသ င်းဆိုတာမှန်ရမယ်အကျိုးရှိရမယ်အနှစ်သာရနဲ့ပြည့်နေရမယ်ဒါတင်လားဆိုတော့မဟုတ်သေးဘူးအဲ့ဒါလို့ဟုတ်မှန်အကျိုးရှိလို့အနှစ်သာရပြည့်တဲ့စကားကိုဆိုတဲ့အခါမှာလဲပိယဝါစာပါယာခြုံမြတယ်ဘယ်လိုပြောရမှာလဲတော့ချစ်ဖွယ်စကားဖြစ်အောင်သာသာယာယာပြောရမယ်တဲ့တစ်ဖက်သူနားနားချမ်းသာတဲ့နားချမ်းသာစေနိုင်တဲ့စကားကို ပြောရမယ်တဲ့ အဲ့ဒါလို့နာချမ်းသာစေနိုင်တဲ့ကာဏဒုက္ခဖြစ်စေနိုင်တဲ့စကားကိုပြောတဲ့အခါကျတော့နားထောင်ရတဲ့လူမှကြားလို့ဝါသေးလားထခထကမကြားခြင်းဘူးလားအဲထခထကကြားခြင်းနဲ့ထခထကကြားခြင်းနဲ့ဆိုတဲ့ကဒီစကားကြားရတဲ့အခါ तू ချမ်းသာလို့လားဆင်းရဲလို့လားချမ်းသာသည်ကြားရသူတွင် အပုစင်လျက်သူ့မှာရှိနေတဲ့ဆိုရင်ပူဆွေးမှုငွေကြွေးမှုဆိုတဲ့ စီးပွားရေးအတွက်ပူရမှုသမိသားရေးအတွက်ပူရမှုဇနီးမယားရေးအတွက်ပူရမှုစိုက်တဲ့အပူပင်တွေလည်းပဲပါရချုံမြပိယဝါစာဖြစ်အောင်အကျိုးရှိတဲ့စကားပြောတဲ့ပုဂ္ဂိုလ်နဲ့တွေ့လို့ဒီပြောဒီပုဂ္ဂိုလ်ပြောတဲ့စကားနာကြားနေရပြီဆိုရင်ဒီအပူတွေခိတ္တလေးပဲဖြစ်ဖြစ်ငြိမ့်မနေဘူးလားငြိမ့်နေတယ်နော်ကိုကနားထောင်တတ်လို့မလို့စိတ်ထဲမှာသူစကားတွေ အတိဘယ်တွေညံသက်ဝင်သွားပြီဆိုလို့ရှိရင်ခုနအပူတွေတဝက်လောက်များဆင်မသွားနိုင်ဘူးလားဆင်သွားနိုင်ပြီဒါကြောင့်မလို့သာယာချိုးမြကြားမဝပဲကြားရသူတွင် အပူဆင်လျက်ဘဝင်ကြည်မွေ့စိတ်ချမ်းမြေသောစကားကိုပြောဆိုခြင်းသည်လည်းဥဒ္ဓမံချမ်းသာဆောင်တတ်လွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်အတိဘယ်သူအတိဘယ်နဲ့သူချင်းရလား ရှင်းတော့သိပြောမနေရအောင်ဒီမှာကြည့်စာမျက်နှာ90မှာစကားကောင်းအင်္ဂါ၄ပါးတဲ့ဘာလဲဆိုတော့နံပါတ်1မိမိသူတစ်ပါးနှစ်ဦးသား၏အကျိုးကိုဆောင်သောစကားလည်းဖြစ်ရမယ်တဲ့ပြောတဲ့စကားဟာနှစ်ဦးမှတဦးရဲ့အကျိုးကိုရုပ်စေတဲ့စကားမဖြစ်စေရဘူးနှစ်ဦးလုံးရဲ့အကျိုးကိုဆောင်တဲ့စကားဖြစ်ရမယ်နံပါတ်2တရားနဲ့ညီတဲ့စကားဖြစ်ရမယ်နံပါတ်3ချစ်နှစ်သက်ဖွယ်သော စကားဖြစ်ရမယ်နံပါတ်4 မှန်သောစကားဖြစ်ရမယ်တဲ့အဲ့ဒါမြတ်စွာဘုရားဟောတဲ့စကားအရာအင်္ဂါ၄ပါးနောက်တစ်ခါစကားကောင်းအရာအင်္ဂါ၅ပါးတစ်ပြောသင့်တဲ့အချိန်နဲ့ပြောဆိုတဲ့စကားတချို့တချို့စကားဟာမပြောသင့်တဲ့အချိန်သွားပြောလို့ရှိရင်အကျိုးမရသလိုပြောသင့်တဲ့အချိန်ပြောပြီဆိုလို့ရှိရင်အကျိုးမရှိပေဘူးလားအကျိုးရှိတယ်ဒါကြောင့်မလို့ပြောသင့်တဲ့အချိန်၌ပြောဆိုတဲ့စကားမှန်သောစကားနူးညံ့သိမ်မွေ့သောစကား ပြောင်းတန်းရိုင်းဆိုင်တဲ့စကားမဖြစ်ပါစေနဲ့တဲ့မှန်တဲ့စကားပင်ဖြစ်ပါစေနုနုညံ့ညံ့တိမ်တိမ်မွေ့မေ့သူတစ်ပါးနာခန္ဓာအောင်ตาယာပြေပြစ်စွာပြောတဲ့စကားဖြစ်ပါစေတဲ့နံပါတ်၄အကျိုးစီးပွားနဲ့ဆက်တဲ့စကားဖြစ်ရမယ်အကျိုးစီးပွားနဲ့ဆက်တဲ့စကားဆိုတာမိမိအကျိုးသူတစ်ပါးအကျိုးနဲ့ဆက်တဲ့စကားဖြစ်ပါစေနံပါတ်၅ပြောတဲ့အခါမှာမေတ္တာစိတ်ရှိထားပြီးတော့မေတ္တာစိတ်ရှိထားပြီးတော့ငါပြောတဲ့စကားသူကြားရခြင်း သူ့မှာကိုယ်ချမ်းသာစိတ်ချမ်းသာရှိလိမ့်မယ်ဆိုတဲ့စိတ်ထားနဲ့ပြောတဲ့စကားဖြစ်ပါစေတဲ့အဲ့ဒါလိုစကားများကြားရပြီဆိုလို့ရှိရင်စိတ်မချမ်းသာပဲရှိပါမလားမရှိဘူးစိတ်ချမ်းသာတယ်တဲ့ဒီတော့ဒီမှာလည်းပဲအထူးပြောနေစရာမလိုပါဘူးစာအုပ်ပဲကြည့်ပြီးတော့စာအုပ်ထဲမှာတော့စကားပြရဘွားစာตายာချုံမြတဲ့စကားကိုတတ္တဝါတိုင်းကြိုက်ကြတယ် ပိယဝါစာတာယာချုံမြမှုမရှိတဲ့ကြံတန်ရိုင်းဆိုင်တဲ့စကားဆိုလို့ရှိရင်နွားတောင်မကြိုက်ဘူးဆိုပြီးဒီမှာနန္တိဝိတာလဇက်ကနွားကြီးအကြောင်းကိုဒီထဲမှာရေးထားတယ်အဲ့ဒါတောက်လျှောက်ဖတ်ယုံမဲ့ဖတ်လိုက်မယ်ဘုန်းကြီးပြောလို့ရှိရင်စကားတွေက အပူပါပါသွားလို့ကိုဒါကြောင့်နော်မြတ်စွာဘုရားသည်တိမ်မွေနှူးညံ့သောစကားပိယဝါစာတာယာချုံမြတ်သောစကားကိုသာတတ္တဝါများနှစ်သက်ကြောင်း ကျမ်းမ်းသောစကားကိုနားထောင်နွားတောင်မှမနစ်တဲ့ကြောင့်ရှေးကဖြစ်ရတခုကိုတက်သေးထား၍မိန်ကြတော်မူ၏ကန္တာရာတိုင်းတက်ကသီလမြို့၌ဗျမနာတူတွင်ငယ်စဉ်ကစ၍စားကောင်းသောဖွယ်တွေကျွေးလျက်လက်တမွေးထားသည်ဖြင့်သူမတူအောင်ခွန်အားကောင်းသည့်နွားကြီးတစ်ကောင်ရှိ၏နန္တိဝိသလာဟုနာမည်ပေးထား၏ဒီနန္တိဝိသလာအသိနာမည်ကြီးတာပဲဘုန်းကြီးမဟုတ်မတရဘက်မိုက်ဆိုးမှာသွားတော့ကအိန္ဒိယလေ မိုက်ဆိုးမှာသွားတော့ကမိုက်ဆိုးနဲ့မလားမကမှာတောင်းပေါ်မှာကြောက်ကိုနွားရုပ်ကြီးထုထားတာအကြီးပဲတကယ်နွားတဲ့ကို၄ဆလောက်ကြီးတယ်အဲ့ဒီနွားနာမည်ပါတယ်တော့ဆိုနန္ဒီဝိတာလာတယ်သူတို့ပြောတယ်သူတို့ကအဲ့ဒါနာနွားကိုယ်ွယ်ကြတာတနေ့တွင်ဗြဟ္မဏကြီးသည်နွားတထေသူနှင့်နွားကောင်းပြန်ရမှရှစ်နောက်ဆင်၍ကျိုးဖြင့်ဆက်ဆက်ချီနှောင်ထားသောလှဲ900ကိုသူ၏နွားကြီးတကောင်ဤဖြင့် ဆွဲနိုင်ကြောင်းကြွားလိုက်၏တထေးကမခံခြင်းစိတ်ဖြင့်ဗြဟ္မဏကြီးဤနွားကဆွဲနိုင်လေသူကအသဗျာတထောင်ပေးမည်ဖြစ်ကြောင်းမဆွဲနိုင်လေဗြဟ္မဏကြီးကတထောင်ပေးရမည်ဖြစ်ကြောင်းဖြင့်အလောင်းစားပြုလုပ်ကြ၏ခမရဏကြီးဆဲနိုင်ရင်ယုတ်ကတထောင်ပေးမယ်ဗျာမဆွဲနိုင်ဘူးဆိုလို့ရှိရင်ကျုပ်ကိုတထောင်ပေးနွားတထေးကဒီဗြဟ္မဏကြီးနဲ့လောင်းတယ်ဒါနဲ့အလောင်းစားလောက်ကြတဲ့အခါကျတော့နွားလဲတထောင်ကိုဆင်လိုက်ရောဆင်ပြီးနွားကြီးရှိကထားပြီးတော့ အဲ့ဒီရှေ့ဆုံးကလှဲပေါ်မှာနွားကြီးကောက်ပြီးပြမနာကြီးကတက်မောင်းတယ်တက်မောင်းတဲ့အခါကျဟဲ့ကောက်ကြီးဆင်းလဲတဲ့နွားဟဲ့အလကနွားသွားဟဆွဲဟနဲ့အဲ့ဒါလိုမောင်းတဲ့အခါကျတော့နွားကြီးကလှုပ်တော့မလှုပ်ဘူးတဲ့နွားကြီးကလှုပ်တော့မလှုပ်တော့ဘယ်လိုမှမောင်းမရတော့ပြမနာကြီးလှဲပေါ်ကဆင်းလိုက်ရရှုံသွားတယ်ငွေတစ်ထောင်နွားတစ်ထေပေးလိုက်ရတယ်ဒါနဲ့ ယမနာကြီးစိတ်ထဲမှာမကျင်မနာဖြစ်ပြီးတော့မှိုင်တွေချအိမ်ရောက်တဲ့အခါကျစဉ်းစားတယ်ဘာကြောင့်များငန်တော်ကြီးဟာဒီလောက်အားကောင်းမှရဲ့တဲ့နဲ့မယုံနိုင်ပါလိမ့်မလဲလို့စဉ်းစားတဲ့အခါကျတော့အကြိမ်ကြိမ်ဖန်ဖန်စဉ်းစားတော့မှသူရဲ့ချွေးညက်သွားတွေ့တယ်။အိုးငါကောအဟုတ်မဟုတ်ပဲပဲ။ဒါကြောင့်ရှုံးတာ။ဒါကြောင့်ရှုံးတာဆိုပြီးတော့ဘာကြောင့်သူသိတယ်လဲလို့ဆိုတော့သူ့နွားကြီးဟာဘယ်တော့ဖြစ်ဖြစ်သာသာရာရာ မြောက်ပင့်ပြောတဲ့စကားနဲ့ဒီနွားကြီးဟာအစစအရာလုံငန်းဆောင်တာကိုလှုပ်တာသူတွေ့ခဲ့ကြုံခဲ့ရတယ်အခု तू ကနွားကြီးကိုတာတာရရမပြောဘဲနဲ့ရိုင်းရိုင်းဆိုင်ဆိုင်ကြမ်းကြမ်းတန်းတန်းဆဲဆူငောင်ငန်းပြီးတော့ခိုင်းတဲ့အတွက်နွားကြီးမစွဲမှန်သူသဘောပေါက်သွားလို့မလို့တထေးကြီးစီနွားတထေးကြီးစီတခါသွားပြီးကဲဒီတခါလောင်းညောင်အောင်ဆိုဒီတခါတော့မုတ်ချဆွဲရပါစေမဲ့ဆိုအိုးလောင်းလေနှစ်ဆလောင်းပေါ့ တထေကြီးကသဘောကျသွားတယ်ဒီကောင်းကြီးခုနတထောင်ရှုံးတာမကျေနပ်သေးဘူးခုနထောင်ရှုံးညင်လို့သူလာတာပဲလို့တထေကြီးကစိတ်ထဲသဘောပေါက်တော့ကဲနှထောင်ကြီးလောင်းလောင်းဆိုပြီးတော့နွားကြီးလဲတွေရှေ့ကလက်ငါရရဲ့ရှေ့ကလဲတထောင်မဟုတ်လက်ငါရရဲ့ရှေ့ကရှေ့သုံးလဲမှာနွားကြီးတက်လိုက်ပြီးတော့မြမနာကြီးကလဲဘဝနေပြီးတော့ကျိန်တပြားမြောက်ပြီးတော့ဟဲ့ဖေသားကြီး ယုံလိုက်กว่าဟေ့ဖေသားကြီးဆွဲလိုက်กว่าအမနံတော်သကွာငါနွားကစံစံရှားနွားကွယ်ပြန်ပဲရှားနွားကွယ်အစရှိသည်ဖြင့်မြောက်ပင့်ပြီးတော့နွားကြီးကိုမောင်းလိုက်တော့နွားကြီးကဝုံးဝင်နဲ့ဆွဲလိုက်တာတဲ့လဲငါရဟာတစ်ချိန်နဲ့ပါသွားပြီးတော့ရှေ့ဆုံးလဲလက်ရထားတဲ့နေရာနောက်ဆုံးလဲလဲရောက်ရောနွားကြီးကရက်လိုက်တယ်အဲ့ဒီတဲ့နွားတစ်ထိပ်ငွေ2000ဗြဟ္မဏာကြီးကိုပေးလိုက်ရတယ်တဲ့ဘာဖြစ်လို့တော့ ဟမ်သူဘာတိတဝါစာကောင်းသောစကားနဲ့နွားကိုပြောဆိုပြီးတော့မောင်းလိုက်တဲ့အတွက်ယမနာကြီးနိုင်သွားတာမဟုတ်ဘူးလားအဲ့ဒါကြောင့်သူဘာတိတဝါစာဟောက်မှန်ကြိုးရှိအနှစ်ပြည့်၍ပြရဝါစာတာယာချိုမြကြားမဝပဲကြားရသူတွင်အပူစင်၍ဘဝင်ကြည်မွေ့စိတ်ချမ်းမြေသော စကားကိုပြောဆိုအပ်ခြင်းသည်လေဥတ္တမံ ချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ကဲရှေ့မင်္ဂလာဆက်မနော်ရှေ့မင်္ဂလာပါတယ်တော့မာတာပိတုဒါနိသမာတာပိတုဥပါဒနာဗုဒ္ဓဒါရတသင်္ဃဟောအနာကုလသကမန္တဣတံမင်္ဂလမௌတ္တမံဧဝတေတိလိုရေနှင့်မေးလျှောက်ထားသည့်ဩနတာ မာတာပိတုပါဌာနကျေစုကြည်လာမိနှင်ဖကိုတုတ်ွားယူကြမေတ္တာမို့ဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ပူစာမရှိဘေးမထိစေချမ်းမြေ့စေဟုလက်ချေဆုံနေစားတော့ဖွယ်လဲရွေးချယ်တင်ရာရတာမြင်ရေးစီစဉ်ပေး၍လှုပ်ကြွေးပြုစုခြင်းသည်၎င်းဗုဒ္ဓဒါရတသင်္ဃဟောတာနှင့်သမီးဇနီးသက်ထသူတို့အားလည်း စာပွားမေတ္တာလွန်ကျင်နာလျက်ချမ်းသာကြရေးစိတ်ဖြူဖွေဖြင့်လှုပ်ကြွေးဆောင်ရောက်ချီးမြှောက်ထောက်ပံ့ခြင်းသည်၎င်းအနာကုလသာကမ္မန္တာကာလဒေတာပုဂ္ဂလာကိုနှိုက်စားထောက်ခြင်းတင့်မတင့်ကိုဉာဏ်ဖြင့်ဝေပါလုံလတန်၍ပေါ့တံမရှိ ပြင်းဤမဖက်အနှောင့်အယှက်မရှိသောအလုတ်သည်၎င်းဧတံဣတရားလေးပါးသည်ဩတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဆိုမာတာ ဘလှုပ်ကြွေးပါဆိုတာမှဒီမြန်မာပြန်နေတရမြန်မာပြန်ထဲမှာတော်တော်စုံစုံပါသွားပြီယေစုကြည်လှမိနှင်ဖကို တုတ်ကွာယိုကျိုးယိုယိုသေးသေးပြုစုပါလှုပ်ကြွေးပါမေတ္တာမိုးဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ငါအမေချမ်းသာပါကြမ်းပါပါစေချမ်းသာပါစေဘေးမထိရမရှိပါစေဆိုရင်တည်းမရှိပါစေနဲ့ဆိုတဲ့မေတ္တာစိတ်ထားနဲ့ပြုစုပါ လေးလေးမြတ်မြတ်မြတ်မြတ်နိုးနိုးကျင်ကျင်နာနာပြုစုပါဝတ္တရားမို့လို့ပြုစုတာမျိုးမဖြစ်ပါစေနဲ့စိတ်ထဲမှာကြည်ကြည်သာသာနဲ့အမိအဖကိုပြုစုနေရတာကိုပဲလက်ကြီးတစ်ခုပဲလို့စိတ်ထဲမှာအောင်းမေပြီးတော့စိတ်ကြည်ကြည်သာသာထားပြီးပြုစုပါတဲ့ဘယ်လိုဖြစ်အောင်ပြုစုရမလဲပူပင်သောကမရှိပါစေနဲ့ဘေးအန္တရာယ်မကြီးပါစေနဲ့အမြဲတစေကိုရောစိတ်ပါချမ်းမြေ့နေပါစေလို့အဲ့ဒါလို့စိတ်ထားပြီးတော့ပြုစုပါ ဒီလိုပြုစုတဲ့အခါမှာအညောင်အညာအတောင်အတင်းရှိလာတဲ့အခါမှာလက်တွေခြေတွေဆုပ်နေနှိမ့်နှင်းပြီးတော့လည်းပေးပါအစားအသောက်ဆိုလဲဖြစ်ကြတာဆံမကြွေးပဲနဲ့တင့်ရတင့်ရအာရှိမဲ့အစာတင့်လျော်မဲ့အစာအရသာရှိမဲ့အစာဒါကိုပဲရွေးချယ်ပြီးတော့စီစဉ်ပေးပြီးတော့ကြွေးမွေပြုစုပါအကုန်မပါဘူးလား ယေစုကြည်လာမိနှင်ဖကိုတုတ်ခွာယူကြိုမေတ္တာမိုးဖြင့်မြန်နိုးကျင်သာစိတ်ကြည်သာ၍တချို့ဝတ္တရားမှုမိဘပြုစုတာမရှိဘူးလားကုသိုလ်ရပါမလားမလွယ်လိုက်တာနော်ကျေစုကိုကျေပါမလားမကျေဘူးအဲ့ဒါလိုမလုပ်ပါနဲ့မေတ္တာမို့ဖြင့်မြတ်နိုးကျင်သာစိတ်ကြည်သာ၍ပူဇာမရှိဘေးမထိစေချမ်းမြေ့စေဟု လက်ချေဆုံးနေစားတော့ဖွယ်လဲရွေးချယ်သင်ရာရတာမြင်ရေးစီစဉ်ပေး၍လှုပ်ကြွေးပြုစုခြင်းသည်လဲဩတမန်ချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဒီမင်္ဂလာရဲ့အဖို့တံမုံသိတဲ့ပုဂ္ဂိုလ်များကြတော့မိမိတို့မှာပြုစုစရာမိအိုဖအိုမရှိတော်မှလည်းပဲသူတော်မရဲ့မိအိုဖအိုကိုမိမိတို့ရဲ့မိအိုဖအိုအလား ပြုစုစောင့်ရှောက်ကြွေးမွေးတဲ့ပုံကူများတော့မရှိဘူးလားကုသိုလ်တွေအများကြီးမရပေဘူးလားရတယ်နော်ဒီနေရာမှာအထုပြောစရာမလိုဘူးမိဘတို့ရဲ့ကျေးဇူးဟာဆက်လို့ဘယ်တော့မှမကုန်ဘူးတဲ့အမိကိုလက်ဝဲပခုံးမော်အဖကိုလက်ရပခုံးမော်တင်းပြီးတော့မိဘတို့ရဲ့ကျင်ကြီးခြင်းကအငြိအကျဲမိမိပေါ်အကြခံပြီးတော့ တသက်လုံးလှုပ်ကြွေးအောင်တော့တဲ့မိဘတို့ကျေးဇူးမကျေသေးဘူးတဲ့ဟုတ်ကဲ့လားဒါကြောင့်မလို့ကျေးဇူးအမှန်တန်ကြည့်တဲ့မိနင်ဖကိုအတတ်နိုင်ဆုံးချမ်းချမ်းသာသာဖြစ်အောင်စောင့်ရှောက်ပြုစုလှုပ်ကြွေးရမယ်ဒါကမိဘမကွယ်လွန်ဝင်ကွယ်လွန်တဲ့အခါကျတော့လေမိဘကိုရည်စူးပြီးတော့ကောင်းမှုကောင်းတာပြုပြီးအမြဲတစေမျှဝေရမယ်။ကျွေးမွေးမပြတ်ဆောင်ရွက်စီမံမွေခံတိုက်စေလူမျှဝေ၍ စောင့်လေမျိုးနွယ်ဤငါးသွဲဝငါးသွဲကျင့်ပွဲသာရုတာဟုတ်သလားသာသမီးကမိဘပြုရမယ်ဝတ္တရားကြွေမွေးမပြဲဆောင်ရွယ်စီမံမွေခံတိုက်စေလူမြဝေ၍စောင့်လေမျိုးနွယ်ဝငါးသွဲကျင့်ပွဲသာရုတာဟုတ်ကဲ့လားရှင်းနေတာပဲကတ္တမမြတ်စွာဘုရားလက်ထက်တုန်းက ဂတိကာရဆိုတဲ့အိုဒိန်းတဲ့ပိုးလုပ်ပြီးတော့အသက်မွေးတဲ့ပုဂ္ဂိုလ်ကသမမြတ်စွာဘုရားရဲ့တပည့်ရင်းချအမနာအကျွမ်းဝင်တဲ့တပည့်တကားပဲဘုရားရှင်စီတရားနာရကနေပြီးတရားသဘောပေါက်လို့လိုက်ပြီးရှုမှတ်တာနဲ့အနာဂါမိမဲ့ညာဖူညာအထိရပြီးသားသူ့မှာမိဘနှစ်ပါးရှိတယ်မိဘနှစ်ပါးကမြင့်မမြင့်တခြားသားသမီးလည်းပြည့်စုံကျွေးမွေးဆောင်ရှောက်မဲ့ပုဂ္ဂိုလ်မရှိတော့ အနာဂါမိမဲ့ညာဘုံညာရတယ်ဆိုတဲ့ပုဂ္ဂိုလ်ဟာကာမဘုံမှာတွေ့တာတတ်မဲ့ဆရာဥသမြဘာကိုမှမတွေ့တာမတတ်မဲ့မနစ်တော့ဘူးအစင်းလာလာလည်းမကြည့်ခြင်းဘူးအတန်ကောင်းကောင်းလည်းမနာမထောင်းခြင်းတော့ဘူးအနံ့မွေးမွေးအရသာကောင်းကောင်းကိုလည်းမမွေးခြင်းမစားခြင်းမတောက်ခြင်းတော့သူဘာပဲလိုချင်တယ်လဲဆိုတော့အထက်မဲ့ဖြစ်တဲ့အရဟတမေညာနဲ့အရဟတဘုံညာရဖို့ကိုပဲသူရည်သာတော့တယ်ဒါပဲရှိတယ်ဒါပေမဲ့လို့အခုဒီကတိကာရကတော့တတိယမေညာအနာဂါမိမေညာဘုံညာရတော့လည်းပဲ အရဟတမေညာဖွညာရရဲ့အတွက်သူမှာယဟန်ပြုပြီးတော့တရားအထုတ်ခြင်းမှလည်းယဟန်မပြုနိုင်တရားအမထုတ်နိုင်ရှာဘူး။ဘာကြောင့်နော်။အဲမျက်မပြင်မိဘနှစ်ပါးလှုပ်ကြွေးเสียရှိနေတဲ့အတွက်အိုးလှုပ်ပြီးတော့လှုပ်ကြွေးရတယ်တဲ့။အိုးဒိမ့်နဲ့ဘဝနဲ့။တကယ်လို့များသူလွတ်လွတ်ကျွတ်ကျွတ်မို့ယဟန်နိုင်တာပဲ။တလအတွင်းနဲ့လည်းပဲယဟန်နာဖြစ်နိုင်တာပဲ။ သူလည်းလိုချင်တဲ့ဒီအရဟတမညာဘုံညာလောကိလေသာခတ်တဲ့ငြိမ်းခြင်းဆိုတဲ့အနုပါရိသေသသာဥပါရိသေသနိဗ္ဗာန်ချမ်းသာသူသိတယ်လိုချင်တယ်သို့တော်လည်းပဲမိဘကိုပြုစုရမယ်ဝတ္တရားကရှိနေတဲ့အခါကျတော့မိဘစိတ်မချမ်းသာရင်သူလည်းစိတ်မချမ်းသာဒါကြောင့်မိမိရနိုင်တဲ့လက်ကြီးဖြစ်တဲ့ရတ္တမညာဖူညာဆိုတဲ့လက်ကြီးကိုအသာဘေးခဏဖယ်ထားပြီးတော့မိဘနှစ်ပါးကို အိုးလှုပ်ပြီးတော့လှုပ်ကြွေးပြည့်စုံ မိဘနှစ်ပါးအိုးလုပ်ပြီးလုပ်ကြပြုစုတဲ့အခါမှာလည်းပဲသူဟာကအနာဂမိမဉဏ်ရထားတဲ့အနာဂံအိုးရင်းနဲ့ကြီးဆိုတော့အိုးရေသူကအမျိုးမျိုးအဖုံဖုံပုံစံအမျိုးမျိုးအရွယ်အမျိုးမျိုးနဲ့လောက်ထားပြီးတော့ဒီတိုင်းပဲသူအိုးရင်းနဲ့တဲတဲ့ထားတော့အိုးလိုချင်တဲ့လူတွေကသူ့စီလာလာပြီးတဲ့အခါကျတော့လိုချင်တဲ့အိုးယူသွားယူသွားပြီးတော့တင့်လျော်တဲ့ပိုက်ဆံကျေးဝင်တွေကို အသာထားခဲ့ရတယ်သူက အိုးဘလောက်ဘလောက်တန်းနဲ့ဘလောက်ပေးတယ်ဘလောက်ပေးပါလို့လဲသူကလည်းအဖိုးလည်းမပြောဘူးအလျှော်အတင်းလည်းဘာမှမလုပ်ဘူးအိုးလုပ်ပြီးဒီတိုင်းပဲချထားတာပဲအိုးလာပြီးဝယ်တဲ့ပုံကိုယ်စီကအလိုက်ပြီးစွာတင့်လျော်တဲ့အိုးယူပြီးတင့်လျော်တဲ့အဖိုးအခအဲ့ဒီအိုးရိတ်နဲ့တဲတဲ့ချထားခဲ့ရုံအဲ့ဒီအခါကျတော့မှသူကဒီအခချင်းငွေကလေးနဲ့မိဘတွေကိုစာရေးတောက်ရေးဝေးရေးမပူရအောင်ဆောင်ရွက်ပြီးတော့ပေးတယ် အဲ့ဒါလိုလုပ်ပြီးကျွေးမွေးပြုစုစောင့်ရှောက်တယ်တဲ့ချီးကျူးစရာမကောင်းလားသူထက်အားထုတ်လိုက်မယ်ဆိုလို့ရှိရင်တပတ်အတွင်းတစ်လအတွင်းဆိုလို့ရှိရင်အရဟတမညာအရဟတဖို့ညာရပြီးယဟန္တာဖြစ်သွားနိုင်တယ်ဒီလောက်ကြအောင်ကောင်းတဲ့အလားအလားရှိတဲ့လက်ကြီးကိုလက်လွတ်ပြီးတော့မိဘမချမ်းသာလို့မဖြစ်ဘူးမိဘချမ်းသာမှဖြစ်မယ်ဆိုပြီးမိဘချမ်းသာအောင် ပြုစုလုပ်ကြွေးတယ်တဲ့ဒါကြောင့်ကျေးဇူးကြီးတဲ့မိဘကို ဘယ်တော့ခါမှပြစ်မနာတဲ့မိဘပြစ်ထားတဲ့ပုံကူများဟာအမွေမခံတိုက်ဘူးတဲ့ဟုတ်ပါမလားမခံတိုက်ဘူးနော်ကျန်ကန်ကဆိုတာအဲ့ဒါအမွေမခံတိုက်ဘူးတဲ့မိဘကိုမလောက်ကျွေးတဲ့ပုံကူအဲတချို့မှာတော်တော်ညံ့တဲ့ပုံကူတွေတွေ့ရသေးတယ်မိဘအသက်ရှင်စဉ်ဆိုလို့ရှိရင်မိဘကိုဘာကြောင့်ညကြောင့်ဆိုပြီးတော့မိဘနဲ့မိဘအိမ်မသွားမလားမဝင်မထွက်ဒီလိုတောင်တချို့ရှိတယ်အဲသေးပြီဆိုတဲ့အခါကျတော့အမွေဝိုင်းလူ မရှိဘူးလားအာအမတန်တော်တဲ့သာသမီတွေဒီသားမျိုးသမီးမျိုးနဲ့ရောတန်တရာဘဝအဆက်ဆက်တွေ့ရကြုံရဘာလို့ဤလို့ဆူတောင်းရမလားမလို့ဆူတောင်းရမှာသားဆိုသမီးဆိုအမွေခံဆိုတွေနဲ့ဘယ်ဘဝဘယ်အခါမှမတွေ့ရမကြုံရမဆုံရပါလို့လို့ဆူတောင်းရမယ်နော်ဒါကြောင့်မလို့ရန်သူမျိုးငါးပါးထဲမှာအမွေခံသားဆိုသမီးဆိုဆိုတာမပါဘူးလားပါတယ်နော် ထားကြဆိုအဲ့ဒါကမိဘလှုပ်ကြွေးပြုစုနောက်နောက်ပုဒ္ဒဒါရတသင်္ဃဟောသာသမီကိုချီးမြှောက်ထောက်ပံ့ပါမိမိမွေးထားတဲ့သာသမီပြီးတော့ဇနီးကိုလည်းပဲချီးမြှောက်ထောက်ပံ့ပါပုဒ္ဒဒါရတသင်္ဃဟောသာနှင့်သမီဇနီးတထသူတို့အားလည်းစာပွားမေတ္တာလွန်ကျင်နာလျက်ရတာမြိန်စာပွားမေတ္တာလွန်ကျင်နာလျက်ပါလေ ချမ်းသာစေရေးစိတ်ဖြူပွေဖြင့်လှုပ်ကြွေးပြုစုလှုပ်ကြွေးစောင့်ရှောက်ချီးမြှောက်ထောက်ပံ့ခြင်းဒီလည်းမင်္ဂလာပါပဲပဲအဲ့ဒီမှာလည်းပဲပါတယ်နော်သားနှင့်သမီးဇနီးတထာသူတို့အားလည်းဆပွားမေတ္တာလွန်ကျင်နာလျက်ချမ်းသာရာရေးစိတ်ဖြူပွေဖြင့်ဒီသားသမီးတွေမတတ်တာလို့ကြွေးနေရဟေးဝတ္တရားရှိလို့သာငါဖုန်းကြီးလှုပ်ချင်လာပြီ အဲ့လဲဆိုလို့ရှိရင် तू ဟာဟုတ်ပါမလားမဟုတ်ဘူးငါသားတွေပညာတတ်ကြပါစေငါသမီးတွေပညာတတ်ကြပါစေပညာတတ်ပြီးတော့အလောက်ကိုင်းတဲ့ကြီးကြီးပွားပွားချမ်းချမ်းသာသာလူရဝင်လျက်လူတော်သူတော်တို့နေနိုင်ကြပါစေဆိုတဲ့မေတ္တာတရားရှေ့ထားပြီးတော့တတ်နိုင်သမျှပညာပေးစောင့်ရှောက်ရမယ်ကြွေးမွေးစောင့်ရှောက်ရမယ်ဒီလိုမဟုတ်လားဇနီးကိုစောင့်ရှောက်တဲ့အခါမှာလည်းပဲစာပွားမေတ္တာလွန်ကျင်တာလျက်ချမ်းသာကြရေစိတ်ဖြူဖွေးဖြင့် ဇနီးပေါ်မှာလည်းဖြူဝေးတဲ့စိတ်ထားနဲ့ငါဇနီးချမ်းသာပါစေဘယ်တော့မှကိုယ်စင်းရဲ့စိတ်စင်းရဲ့မရှိပါစေနဲ့ဆိုတော့အကျဉ်းနာဖက်တဲ့မေတ္တာတရားနဲ့တတ်နိုင်သမျှဇနီးကိုလည်းစောင့်ရှောက်ထောက်ပံ့ပြုစုပါဟုတ်ကဲ့လားငါကွာအစတုန်းကငါမသိလို့မိုက်လို့ယူခဲ့မိတော့ပါအခုတော့ပြစ်မဖြစ်လို့ထားရတဲ့အဲ့ဒါကမရှိဘူးလားသူကဟုတ်ပါမလားမဟန်နေဘူးနော် အဲ့ဒါဆိုလို့ရှိရင်မင်္ဂလာပြက်မသွားပြီဘူးလားမင်္ဂလာပြက်တယ်ဒါကြောင့်မင်္ဂလာမပြက်ကြစေနဲ့နော်မင်္ဂလာမပြက်ကြစေနဲ့အဲ့ဒါလို့သားသမီးနဲ့ဇနီးကိုချီးမြှောက်ထောက်ပံ့တာမှာဒီမှာချီးမြှောက်ထောက်ပံ့မှု၃မျိုး၃စားသာသမီကိုချီးမြှောက်ရရင်လောကီစီးပွားဥစ္စာပညာတို့ဖြင့်ချီးမြှောက်ခြင်းလောကုတ္တရာရေးဆရာတရားဓမ္မဖြင့်ချီးမြှောက်ခြင်းဟုသုံးမျိုးရှိ၏စသည်ဖြင့်ချီးမြှောက်ချီးမြှောက်ပုံသုံးမျိုးဒီမှာခွဲခြားပြထားတယ် အဲ့ဒါကဘာလဲလို့ဆိုတော့ပညာမပေးဘဲနဲ့စီးပွားဥစ္စာပေးပြီးချီးမြှောက်တာသာသမီကိုဒါကတနည်းသင်လျော်သလောက်စီးပွားဥစ္စာပေးပြီးပညာကိုပြည့်ပြည့်စုံစုံအသက်မွေးဝမ်းကြောင်းဖြစ်အောင်ပေးတယ်ပေးပြီးချီးမြှောက်တာကတနည်းနောက်တစ်ခါတရားပေးပြီးချီးမြှောက်တာကတနည်းသုံးနည်းအဲ့ဒီသုံးနည်းမှာစီးပွားဥစ္စာတက်တက်ပေးတဲ့ချီးမြှောက်ခြင်းကအနိုင်စားချီးမြှောက်ခြင်းဘာကြောင့်လဲဆိုဒီစီးပွားကိုရင်သူ့ပြီးရောဘာမှလုပ်မစားတတ်တော့ အသက်မွေးဝမ်းကြောင်းပညာကိုပြည့်ပြည့်ဝဝပေးပြီးချင်းမြောက်ခြင်းကတော့ဒါကအလတ်စားချင်းမြောက်ခြင်းဒီချင်းမြောက်ခြင်းကတော့သူအသက်ရှင်နေသမျှကာလပတ်လုံးသူအသက်မွေးဝမ်းကြောင်းပညာနဲ့သူလုံနိုင်၊ကိုင်နိုင်၊စားနိုင်၊တောက်နိုင်သူခြေထောက်ပေါ်မှာသူရပ်တည်နိုင်တဲ့အခြေအနေရှိသွားပြီဆိုတဲ့အခါကျတော့အခုနချင်းမြောက်ခြင်းနဲ့ပို့ပြီးတော့အဆင့်တန်းမမြင့်ဘူးလားမြင့်တယ်နောက်ချင်းမြောက်ခြင်းတစ်ခုကတော့တရားနဲ့ချင်းမြောက်ခြင်းရှင်ပြုပေးခြင်းယဟန်ပြုပေးခြင်းတရားအားထုတ်စေခြင်း ဒါနပြုစေခြင်းသီလဆောက်တည်စေခြင်းအစရှိသည်ဖြင့်ဒါနသီလဘာဝနာတရားတွေဝါသနာပါလာအောင်သင်ပေးလမ်းညွှန်ပေးရှေ့ကဥဆောင်ပေးပြီးတော့စိတ်မဝင်စားဝင်စားအောင်ကြိုးစားပြီးတရားပေးချင်းမြောက်တာကတော့ဒါအကောင်းဆုံးမဟုတ်ပေဘူးလားအဲ့ဒါလိုချင်းမြောက်ပြီးဆိုတော့သူ့တဏ္ဏမှာကုသိုလ်စိတ်တွေပဲဖြစ်ပြီးတော့ကုသိုလ်တရားတွေတိုးပွားအောင်ကြိုးစားဆောင်ရွက်တဲ့အလေးအကျင့်ရသွားပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ကောင်းတာတွေပြုတာများမလားမကောင်းတာတွေပြုတာများမလား ကောင်းတာပြစ်ကင်းတာတွေပြုပြီးများပြုတာများပြီဆိုလို့ရှိရင်သူဖူလဲချမ်းသာတယ်နောင်လဲချမ်းသာတယ်ဟုတ်တယ်မဟုတ်လားဒါကြောင့်တရားနဲ့ချီးမြှောက်ခြင်းဟာအကောင်းဆုံးပဲအနာတပိန်တတိမှာကာလဆိုတဲ့သာဆိုရှိတယ်ဒီသာဆိုကိုယရဏသုံးပါးကိုင်းဆိုင်မှုရအတွက်ဘလို့မှသင်ကြားပေးလို့သူမရဘူးဆုံးမလို့မရဘူးအခုခေတ်ပြောမယ်ဆိုလို့ရှိရင်တော့လမ်းတရေသားဖြောပြောရမှာပေါ့လေ ဆုံးမလို့မရတော့ gain ဒီလိုဆိုလို့ရှိရင်တော့ဒီကောင်တစ်မျိုးတော့လှဲဥမှာပဲဆိုပြီးငါသားရေငါသားကိုဖေရသိတ်ချင်းမြောက်ချင်တာပဲအဲ့ဒါကြောင့်ချင်းမြောက်ချင်လို့လို့ဒီတိုင်းပေးလိုက်မယ်ဆိုလို့ရှိရင်လည်းငွေတစ်ထောင်ရော့ဆိုတို့ပေးနိုင်မှာရဲ့ကွယ်ဒါပေမဲ့လို့သူများစီကငွေတစ်ထောင်ကိုဒီတိုင်းယူရတာဟာရှက်စရာကောင်းပါတယ်အလုတ်လုတ်ယူရတာကကောင်းတယ်ဒါကြောင့်မလို့ငါသားဒီနေ့ညကြောင်းသွားပြီးတော့တရားနာပါမြတ်စွာဘုရားကြောင်းတော့တရားသွားနာပြီးတော့ဥပုသ်ဆောင်ပါ အဲ့ဒီတရားနာဥပုသ်ဆောင်တဲ့အလုတ်လုတ်တဲ့လုခအနေနဲ့အဖေကနဲ့ပြန်ကြတော့ဆူချမကွယ်တထောင်ကာလသဘောကျသွားတယ်အဲ့ဒီခေတ်ကတထောင်ဆိုဒီခေတ်တသန်းပေါ့အဲ့လောက်နှမိုးရှိတယ်အဲ့ခေတ်ကဘိမ့်ပြူတော့ပေါ်သေးမထင်ပါဘူးနော်ဒီကောင်သုံးလို့ဖြုံးလို့ကုန်မှာမဟုတ်ပါဘူးဒီတထောင်ကြီးဘယ်လိုလုပ်ဖြုံးမလဲမသိပါဘူးအဲ့ဒါနဲ့ကာလသဘောကျပြီးညသွားပြီးတော့တရားနာတယ်ဥပုသ်ဆောင်တယ် အဲတရားမနာဘူးကြောင်းသွားဥပုသ်ဆောင်တယ်ကြောင်းမှာပဲအိတ်တယ်ဥပုသ်ဆောင်တာကညကြောင်းဥပုသ်ဆောင်တယ်ဆိုလို့ရှိရင်ကြောင်းမှာအိတ်ကြတာပဲအိတ်ပြီးတရားနာကြတာကိုထုံးတာကအဲဒါလို့ရှိတယ်ဥပုသ်ဆောင်တယ်ကြောင်းအိတ်တယ်ဒီကောင်တရားမနာဘူးတနေရာမှာကြောင်းထိုးအိတ်နေတယ်မနေ့ကျတော့အိမ်ပြန်တယ်အိမ်ပြန်လာတဲ့အခါကျတော့သူ့ဖေကနာတပိန်တရေကငါသားညာကဥပုသ်ဆောင်မနေ့ကဥပုသ်ဆောင်လာစောင့်ပါတယ်တရားနာလာနာပါတယ်ဧတာဖြင့်ပြောတထောင် ပေးလိုက်တယ်တရားမေးကြည့်တယ်ဘာမှမသိဒါနဲ့နောက်တစ်နေ့ကျတော့ကဲငါသားရဲ့မနေ့ကလည်းတထောင်ဒီနေ့လည်းပဲငါသားကိုတထောင်ချီးမြှောက်ခြင်းတွေပေးခြင်းနေတယ်အဲ့တော့ကြောင်းသွားတရားနာပါဥပုသ်ဆောင်မှာဥပုသ်ဆောင်ပြီးတရားနာတရားလေးတစ်ပုဒ်မှတ်မိတယ်ဆိုလို့ရှိရင်တရားလေးတစ်လုံးနှလုံးမှတ်မိတယ်ဆိုလို့ရှိရင်တထောင်စုချမယ်ဒီကနေ့တော့ဈေးတက်သွားတယ်မနေ့ကတော့အဲ့ဒါမပါဘူးဒီကနေ့ condition ပါလာ နော်စီစီကံတမချက်ပါလာတယ်ငါသာရေးတဲ့ဥပုသ်ဆောင်မှာတရားနာပါတရားနာတဲ့အခါတရားတလုံးတပါဒမှတ်မိတယ်ဆိုလို့ရှိရင်ငါသာကိုတထောင်ဆုချမယ်ကာလကအောင်မယ်တလုံးတပါဒလောက်တော့ကာလတို့ကအပြော့ပေါ်ပေါ်အဲ့ဒါလို့ဆိုပြီးကြောင်းသွားတဲ့ဥပုသ်ဆောင်နဲ့တရားနာတဲ့မြတ်စွာဘုရားတရားဟောတော်မူတဲ့အခါကျတော့တလုံးတပါဒမှတ်မိရင်တော့ငါတော့တော်ပြီကြောင်ထိုးသွားအိတ်တော်မယ်အဲ့ဒါလို့ဆိုပြီးတော့နာလိုက်တာ တရားသဘောနားလည်းပါရဲ့ရှေ့ကဟာနာလေးတော့နောက်ကဟာကမိတ်သွားနောက်တခါအဲ့ဒီနောက်ကဟာမှတ်မိအောင်ဆိုပြီးတည်တည်ချာချာအာယုံဆိုင်နာတရားသဘောသဘောပေါက်ပါရဲ့နောက်ကဟာကမိတ်သွားမမှတ်မိဘူးအဲ့တော့သူကအိပ်ဖို့အချိန်မရဘူးဖြစ်သွားဘယ်ရမလဲမြတ်စွာဘုရားကတကိုးတော်နဲ့ तू မမှတ်မိအောင်လုပ်ထားတာဘုန်းကြီးကတော့အဲ့လိုမလုပ်ပါဘူးเนาะနော် ဘုန်းကြီးကတော့အဲ့လိုမလုပ်ပါဘူးမှတ်မိအောင်ပဲဟောနေတာထက်ကထက်ကနော်ဒါနဲ့တောင်မှပဲမမှတ်မိနိုင်ဘူးဖြစ်နေတယ်ဒါနောက်ဆုံးတရားတော့မမှတ်မိဘူးဘာဖြစ်သွားလဲဆိုတော့တရားသဘောကျသွားပြီးတော့တရားနာရနဲ့တရားရှိမှတ်တော့ကာလသောတပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ရသွားတယ်သောတပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ရသွားတဲ့အခါကျတော့မနဲ့ကြဆုံးကျွေးတာကိုအနာတပိန်တထေကသူ့အိမ်မှာအမြဲတမ်းသံဃာတော်တွေဆင်းကျွေးတာ တန်ဃာတော်တွေဆုံးကမလို့ဆုံးဖုံးပေးဖို့ကြွသွားတဲ့အခါကျတော့ကာလာလည်းနောက်ကမျက်လွှာလေးချပြီးကုတ်ကုတ်ကုတ်ကုတ်နဲ့လိုက်သွားတယ်အရင်နေ့တို့လို့မဟုတ်တော့အနာတပိန်တရေကတရေချာချာကြည့်နေတယ်တန်ဃာတော်တွေတော့နေ့စဉ်ဖူးမြော်နေရတာသူအရေးသိမ့်မဆိုင်တော့အသာလက်အုပ်ချီအောင်ချီအောင်ချီပြီးမျက်စိကဘယ်ရောက်သားစီရောက်နေတယ်ဒါထုံးတာမဟုတ်ဘူးလားသူအပြစ်တင်စရာလိုသလားဟဲ့မလိုပါဘူးထုံးတာမဲ့ ခန္ဓာပဲမျှနေပါလိမ့်မယ်ကြည့်လိုက်တဲ့အခါကျတော့အိန္ဒြေရရနဲ့မျက်လှလေးချပြီးနောက်ကလိုက်လာတော့ဒီနေ့တော့ထူးပဲဟေ့တထေကြီးသဘောကျငါပြစ်လိုက်တော့မှားမြားတော့မှန်ပြီသဘောကျသံဃာတော်တွေဆုံးကဆုံးကတဲ့အခါကျတော့ကာလကသံဃာတော်တွေအစွမ်းနာကနေပြီးလက်ဥကလေးချီပြီးတော့သံဃာတော်တွေကြီးညိုလို့အနုမောဒနာတရားဟောတော့လေအနုမောဒနာတရားကိုကြာကြာနာနာနာကြားလို့ ဒါပေမဲ့သူ့စိတ်ထဲမှာတထင့်နဲ့တခုတော့ရှိနေတဲ့ခက်တာပဲ။မင်္ဂတော်တွေရှိမြအဖေကငါငွေတစ်ထောင်ပေးရင်တော့ရှက်စရာကြီး။အဲ့ဒါငွေတစ်ထောင်ပေးလို့တရားနာတယ်ငွေတစ်ထောင်ပေးလို့ဥပုသ်ဆောင်တယ်ဆိုတာလောကအဲ့ဒါလောက်ရှက်စရာကောင်းတာမရှိဘူးတစ်ထောင်များပေးလိုက်ဒုက္ခပဲ။ဒုက္ခပဲနဲ့အဲ့ဒီစိတ်တော့သူ့စိတ်ထဲမှာဝင်နေတယ်။ဒါပေမဲ့လို့အိမ်နေမပြတ်အောင်တော့သူတော်တော်ချုပ်တီးထားတယ်။နောက် တရားနာပြီးတဲ့အနုမောဒနာတရားဟောပြီးတဲ့အခါကျတော့အနာတပိ